မနေ့ကသတိပဋ္ဌာန်ဤအရပေါ်တိုင်းအာယုံကိုချိန်သားခိုက်စိတ်အားဆိုင်ပြီးတော့ထီထီမိမိရှုမှတ်လို့တော်တော်လေးအသိဉာဏ်လေးတွေတိုးတက်လာတဲ့အခါစိတ်ကောင်းတဲ့အသိဉာဏ်ပေါ့စိတ်စွမ်းနဲ့ဉာဏ်စွမ်းအားထူးထူးခြားခြားဖြစ်လာတဲ့အခါ မပြည့်နိုင်တဲ့တမေကုန်းအပျော်မျိုးအရှိအဟုန်နဲ့ဖြစ်လာတတ်ပါတယ်လို့ကြံကူကနဲ့ပြောတော့ပါတယ်ဟုတ်ချက်ချရဲ့အသေးဆန်းကိုနှိမ့်ချိုက်ကြတဲ့ပုဂ္ဂိုလ်များဒီတရားလိုက်စားလို့ရှိရင်တကယ်အသေးဆန်းဟာဒါပါလားဆိုတာမပြည့်နိုင်တဲ့တမေကောင်းအသေးဆန်းဆိုတာဒါပါလားဆိုတာ ကောင်းကောင်းကြီးသဘောပေါက်မှာပါပဲမပြည့်ရနိုင်ဘူးဆိုတော့အလွန်ကောင်းတာပဲမငင်းငွေ့နိုင်ဘူးဆိုတဲ့အဓိပ္ပာယ်တမေကောင်းဆိုတဲ့ကအမြဲတမ်းတည်ဆန်းနေဆိုတဲ့အဓိပ္ပာယ်ရပါတယ်ဒီတော့တမေကောင်းအမြဲတမ်းတည်ဆန်းတဲ့တရားကိုကုသနာမှာတော်တော်လေးကျင့်နာလုပ်တဲ့အထိပြည့်စုံပြုလုပ်ထားပြီဆိုလို့ရှိရင် ကိုရောနှုတ်ကောစိတ်နေစိတ်ထားရောတန်ရှင်းတယ်ယူတာတဲ့သဘောလည်းပဲအခြေခံအဲခိုင်မာသွားပြီအဲလိုတန်ရှင်းယူတာမှုအခြေခံတဲ့ပျော်မွေ့မှုကိုမှရထားရင်တယောက်တည်းနေတတ်သွားပြီတယောက်တည်းပျော်တတ်သွားပြီတကူရေအနေနဲ့လည်းပဲကိုယ့်ဟာကိုယ်ဖြောဖြေတတ်သွားပြီတန်ရှင်းတဲ့အနေနဲ့ လွန်ကောင်းတာအဲတော့အခုကာလအဲ့ဒီတကူကြီးအနေနဲ့ဖြိုဖြီမှုတယောက်တည်းပြောအောင် နေတတ်မှုနေတတ်တဲ့နီးပေါ့လေတော့ရဖို့ရကြိုးစားကြရပါပါပဲနီးကတော့ဒီတိပ္ပာနီးပါပဲတော့အခုတိုင်းကိုကြအထုတ်လာလို့ရှိရင်ဒီပဝဇ္ဇသဘောလေးတွေတွေ့တဲ့အခါကိုယ်တိုင်းပဲ အားရကျဉ်းတော့ဖွယ်ကောင်းတော့အောင်တွေ့ရှိလာကြမှာပါပဲဒီပမုဇ္ဇဟာဘာဝနာရတိဟာအလိုလိုပင်ထင်ရှားဖြစ်ပေါ်လာပါလိမ့်မယ်။ဘယ်ခါမျိုးမှဖြစ်နိုင်တယ်လဲလို့ဆိုတော့စတိသမာဓိပညာဒီတရားတွေရင့်တန် အားကောင်းလာတဲ့အခါမျိုးပြန်ဖြစ်တတ်ပါတယ်မလို့စရံဆွေးမြေစွာရှုနိုင်တဲ့အရှိဟုံးနဲ့ရှုနိုင်တဲ့တတိရှုရအာရုံမှာစိတ်ကလေးတစ်ခဏတစ်ခဏစုဆိုင်ပြီးတော့ကြသွားတဲ့ခဏိကသမာဓိယုံနာပိုင်းခြားသီးမှုကအစအတိညာလေးအစဉ်စဉ်ဆင်းဆင်းတက်လာပြီးတော့တော်တော်လေးအားကောင်းတဲ့အခါအတူတူချင်းဥရိယဗျာညာမိုင်းတော့ရောက်တဲ့အခါဒီတဲ့ အတိပညာပေါ့လေအဲလိုပိုင်းခြားစိတ်ဖြာပြီးတော့သိမြင်တဲ့ပညာအဲ့ဒီတရားတွေရင့်တန်လာတဲ့အခါမှာဒီဘာဝနာတွေတိခေါ်တဲ့ပမောဇအလိုလိုပဲသင်ရှားလာပါလိမ့်လာပါလိမ့်မယ်ဘယ်ပုဂ္ဂိုလ်ဒီမှာဖြစ်တယ်လို့ဆိုတော့အခုပေါ်တိုင်းအာယုံဖြစ်တိုင်းအာယုံကို မလွတ်စရမ်းရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်မှာဖြစ်တတ်ပါတယ်နော် မရှိတဲ့ပုဂ္ဂိုလ်တော့မဖြစ်ပါဘူးဟွန်းစာတိတိနီလားပြီးတော့ဆရာပြောလို့ရှင်းတတ်နေတာတော့စဉ်းစားနေတာတော့အဲ့ဒါလို့တင့်နေနေတဲ့ပုဂ္ဂိုလ်တွေမှာတော့မဖြစ်ပါဘူးကာမဂုဏ်အနေနဲ့ကာမဂုဏ်နဲ့နေတဲ့ပုဂ္ဂိုလ်တွေတော့ပျော်ရွှင်မှုတော့ဖြစ်တော့ဖြစ်တာပေါ့လေဒါမှမဟုတ်အဲ့ဒီပျော်ရွှင်မှုကတော့ တန့်ရှင်းမှုအရင်ခံရိုးသားမှုအရင်ခံတဲ့ပျော်မွေ့မှုမျိုးမဟုတ်ပါဘူးသူကတမျိုးပါတယ်မှာဒီလိုဗမုဇ္ဇမဖြစ်ခင်ကတော့မိမိရလည်းပဲတတ္တတရားအခြေခံပြီးတော့ဆရာများညွှန်ကြားတဲ့အတိုင်းပေါ်တဲ့အာယုံမလွတ်တမ်းမှတ်တာမှတ်နေရတယ်အရသာကမတွေ့တော့၆တွေ့တွေ့ကြီးပဲ အထူးသဖြင့်မခံစားတဲ့ဒုက္ခဝေဒနာတွေတွေ့ပြီဆိုလို့ရှိရင်နောက်တစ်ချီပြန်ပြီးတော့မထိုင်ခြင်းလောက်အောင်ကိုပဲစိတ်ဓာတ်ကြီးကျသွားတာပဲဒါပေမဲ့လို့အနေမခံအရှုံးမပေးတဲ့စိတ်နဲ့ဆက်လက်ပြီးတော့ဗောလေရှုမှတ်နေပါမရရင်ဝေဒနာတွေလည်းလွန်သွားပြီဆိုလို့ရှိရင်တက်တောင့်တက်တာဗောလေဖြစ်ပြကိုခတ်သက်မြင်လာတဲ့အခါစိတ်ဟာစူပြေးလာတယ်လန်းဆန်းလာတယ် အေးဟိုရင်ပေါ့ polluted air ပေါ့လေညဉ့်ညမ်းတဲ့လေတွေရှိရလို့မတက်မတာမအီမသာဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာလွတ်လွတ်လပ်လပ်တန်ရှင်းလက်ဆက်တဲ့လေကိုတဝါကြီးရှိရပြီဆိုလို့ရှိရင်လန်းဆန်းပြီးတော့ခါတယ်နေလို့ထိုင်လို့အမှန်ကောင်းလာတာဟွန်း စူပြေးလာတာပဲဒီမှာအဲ့ဒီခါကျမှသူကငကူက6သူဖြစ်ပြီမယ်လို့ဒီခါကျတော့လန်ဆန်စူပြေးလာတာပဲဒီမှာဒါကြောင့်ဒီပမောဇ္ဇတရားကိုအတိအချပေါ့လေအထုတ်ဖို့ရမလို့တော့ပါဘူးမလွတ်တမ်းဆွေးမြေစွာရှုမှတ်လို့ တိသမာဓိပညာအားကောင်းလာတဲ့အခါမှာအလိုလိုဖြစ်နိုင်တယ်ဆိုတာပေါ့နားလည်ထားဖို့ပါပဲသို့တော်လည်းရှုမှတ်လို့မကောင်းတဲ့အခါနဲ့လည်းပဲကြိုးရတတ်ပါတယ်အဲ့ဒီခါမျိုးမှာတော့ပြင်းရမှု ဖြစ်တတ်ပါတယ်အဲ့လိုပြင်းရမှုဖြစ်ခဲ့တော့ပမုစကိုတမင်အဲ ဖော်ထုတ်ရတဲ့သဘောပေါ့လေတမင်ပေါ်ပြုလုပ်ရတဲ့အဲနီးမျိုးလည်းပဲရှိပါတယ်အဲ့ဒါကတော့ယန္နာသုံးပါးရဲ့ဂုံကျေးဇူးတွေကိုအာရုံပြုတာဝိပဿနာအလုပ်ရဲ့ရရှိတဲ့အကျိုးကိုဆင်ခြင်တာအထုဒီမှာစပြီးတော့သီလအထုစင်ကြယ်ပုံဆင်ခြင်တာပြီးတော့ရှုမှတ်သောစိတ်ရဲ့ ကိလေသာကင်းပြီးတော့ဗောဒီမြင့်မြတ်ထဲတန်းကြပုံစသည်ကိုဆင်ញင်တာအဲ့ဒါလို့နှလုံးသွင်းပြီးတော့ပါမုစကိုလည်းပဲနှုတ်ပေးရပါတယ်ဖြစ်ပွားစေရပါတယ်ယန္တာသုံးပါးရဲ့ဂုဏ်ကျေးဇူးတွေကိုအချင်းချင်းဆင်ញင်မှုကတော့ဗုဒ္ဓဆိုကြပါစို့ဗုဒ္ဓဟာယာကရသမောဟအစရှိတဲ့ စိတ်လှုပ်ရှားလှုပ်ရှားစေကြောင်းဒီတရားတွေကိုပေါ့ဒီဟောကြားတယ်မှာဆိုလို့ရှိရင်မိမိကိုယ်တိုင်ကငြိမ်သက်အောင်မပြုသေးပဲနဲ့ငြိမ်အောင်မပြုသေးပဲနဲ့စဉ်းစားပြီးတော့တွေးခေါ်ပြီးတော့ဟောတာမျိုးမဟုတ်ပါဘူးရှိဥစွာမြတ်စွာဘုရားကိုယ်တိုင်ကသန္တဖြစ်အောင်ပြုလုပ်တော်မူပါတယ်သန္တဆိုတာ ငြိမ်သက်ငြိမ်အေးတာပေါ့ငြိမ်သက်တယ်အေးတယ်ဆိုတာလှုပ်ရှားတဲ့တရားတွေကင်းရင်ငြိမ်သက်တာပဲအပူတွေရှိလို့ရှိရင်အပူတွေငြိမ်းလို့ရှိရင်အေးတာပဲအဲ့ဒီလှုပ်ရှားတဲ့တရားတွေကတော့တမေတေရာကရာကဖြစ်လာလို့ရှိပထမဆုံးစိတ်လှုပ်ရှားလာတယ်အာယုန်တစ်ခုခုပေါ်မှာကိုကတမေတဲ့သဘောဖြစ်သွားပြီဆိုလို့ရှိရင်စိတ်ကလေးကလှုပ်ရှားလာပြီ ကိုယ့်ရဲ့အာယုံဆွဲဆောင်ခြင်းအရာအဲ့ဒီအာယုံကကောင်းရင်ကောင်းသလောက်စိတ်လှုပ်ရှားမှုဖြစ်တာပဲမျက်စိလှုပ်ရှားတယ်ကိုယ်အစိတ်ပိုင်းတွေလှုပ်ရှားတယ်တိပင်းအခြားအခြားအစိတ်ပိုင်းတွေလည်းအကုန်လုံးလှုပ်လှုပ်ရှားရှားဖြစ်တော့အိန္ဒိမယဖြစ်တော့တာပါဒါကကိုကြိုက်တဲ့အာယုံလေးတွေတွေ့တဲ့အခါမှာစိတ်လှုပ်ရှားတရားမှတစ်ဆင့်ဆက်ပြီးတော့ကိုလှုပ်ရှားပုံတွေ မကျင်တတ်စရာမုန်းစရာတွေနဲ့တွေ့ပြီဆိုလို့ရှိရင်ဖြစ်ငလဲဆိုပဲတခါလဲဒေါသတွေဖြစ်သွားတာပထမဆုံးစိတ်လှူရှားလာတာဟွန်းမကြည်ဘဲနဲ့ဖြစ်လာတာပဲတရားမှတစ်ဆင်းဆက်ပြီးတော့မျက်စိတွေနီးမြန်းပြီးတော့မျက်နှာတွေနီးမြန်းပြီးတော့လက်တူခြေတို့ဘာတို့ဘောလေးအကုန်လုံးမဆောင်စည်းတဲ့ပုံစံတွေမှာဆိုလို့ရှိရင်အကုန်လုံးလှုပ်ရှားကုန်တာမာယုံမှုတွေလည်းဖြစ်တော့တာပဲ ထင်ရှားပေါ်တဲ့အာရုံရဲ့သဘောမှန်ကို ထိရောက်အောင်မသိဘူးဆိုလို့ရှိရင်အလကားစိတ်တွေဟာတွေ့ဝင်ဟုံးမမပြတ်မသားနဲ့တိမမှုတွေတစေဖြစ်နေတာပဲဒါလည်းလှုပ်ရှားတာပဲတော့အဲ့ဒီရကတောတော့မောဟအဆရှိတဲ့ကိလေသာတွေကိုအဖြစ်ခံလိုက်ရပြီဆိုလို့ရှိရင်စိတ်လှုပ်ရှားတဲ့နေရာမှာတစ်ဆင့်ဆက်ပြီးတော့ကိုယ်လည်းလှုပ်ရှားတယ်နှုတ်လည်းလှုပ်ရှားတယ်အိမ်နေမြမငြိမ့်တဲ့ဘူးဒါတော့ လှုပ်ရှားမှုမကင်းသေးတဲ့ပုဂ္ဂိုလ်ကဒီတရားတွေအဲရာဂဒေါသမောဟတွေညှိအောင်လို့ဟောထားရင်သဘာဝမကျဘူးမြတ်စွာဘုရားကဒီရာဂဒေါသမောဟအစရှိတဲ့တရားတွေငြိမ့်သက်စီကြောင်းတရားတွေဟောတော့မယ်ဆိုလို့ရှိရင်ရှိဦးစွာညီတဲ့အောင်လုပ်တော်မူတယ်အခုလိုသတိပ္ပံဘာဝနာနည်းနဲ့အချိန်ပိုင်းညီတဲ့အောင်ပြုလုပ်တော်မူတယ်နောက်အရိယာမေဖိုးတွေဖြစ်လာတဲ့အခါကျတော့ အပြက်တခါတဲ့ညီးလျော်ပြီးလုပ်လိုက်တာပဲမညံဖူညာနဲ့ရာဂရောသဘောအဆရှိတဲ့လှုပ်ရှားတဲ့တရားအပူတရားတွေပေါ့လေအကုန်လုံးငြိမ့်သက်အောင်ငြိမ့်အောင်ပြုလုပ်လိုက်တဲ့အခါကျတော့မြတ်စွာဘုရားမှာသန္တဖြစ်သွားတယ်သန္တရာဂစာသအလှုပ်ရှားကင်းပြီးတော့ငြိမ့်သက်တော်မူတယ်ငြိမ့်တော်မူတယ်တဲ့အဲ့ဒါလိုအခြေအနေရောက်ပြီးမှမြတ်စွာဘုရားကတတ္တဝါတွေအား ရာဂဒေါသမောဟအစရှိတဲ့ကိလေသာလှုပ်ရှားမှုတွေအပူတွေဟောလေငြိမ့်သက်ဖို့ရန်ကရုဏာထားပြီးတော့ဟောတာပါအခုဟောကြားတဲ့အတိုင်းလက်တွေ့ကျင့်သုံးရတဲ့ပုဂ္ဂိုလ်တွေဟာကိုယ်မှာထိထိရောက်ရောက်အထုတ်ပြီးဆိုလို့ရှိရင်တမစီယာရာဂနဲ့တွေ့လည်းပဲအမကလေးရဆက်ဖြစ်နေတော့မလှုပ်ပါစိတ်မလှုပ်ပါอืม မျက်စရာအာယုန်နဲ့တွေ့လည်းပဲမမြက်ပါဘူးမလုံရှားပါဘူးမမိတဲ့အာယုန်လေးတွေကိုပိုင်ပိုင်ခြားခြားသိနေမျက်စင်းရဲ့သဘောပဲဆိုတာသိနေတယ်မျက်တွေကောင်းစားကောင်းစားချမ်းသာတယ်ဘာမှမဆိုအလိုဖြစ်တာအလိုရှိတိုင်းဖြစ်တာပဲဆိုရက်တိမမှုတွေအဲ့ဒါတွေလည်းပဲစိတ်လှုပ်ရှားမှုတွေလည်းကင်းနေတယ်ငြိမ်လို့အပူတွေလည်းပဲအဲအေးနေတော့ အပူတွေလည်းမကြွတော့အေးလို့ငြိမ်းအေးလို့อืมဆိုတယ်ပဲဘာမှမြတ်စွာဘုရားမှာလှူကြတဲ့သဘောမရှိဘူးအဲ့ဒီလိုဖြစ်ပြီးတော့ဓမ္မအဲ့ဒီလိုတရားတွေကိုယ်တိုင်သိထားတဲ့တရားတွေတတ္တဝါတွေဟောတာအဲ့ဒီလိုဟောတဲ့အခါမှာကိုကဆရာကြီးဆိုတဲ့အနေနဲ့ဆရာကြီးလို့ရှင်လို့ဟောတာမဟုတ်ဘူးอืมတရားနာတဲ့ပုဂ္ဂိုလ်ကြီးကျေးဇူးတင်ခံရလို့ဟောတာမဟုတ်ဘူး တရားလာတဲ့ပုဂ္ဂိုလ်ကြီးကတစုံတရားဒါလူကြတန်းကြလိမ့်မယ်ဆိုတဲ့အနေနဲ့လက်လက်ပါပေါ်ဟောတာမဟုတ်ဘူးဘာမှမပါဘူးတတ္တဝါတွေကအဆရှိတဲ့ဣရိတာတွေညီတက်ပြီးတော့အေးချမ်းမှုတက်တယ်တဲ့မေးချမ်းရင်ပင်မဆင်းရဲပဲဒီတော့မအေးချမ်းလို့ပင်မဆင်းရဲမယ်မဖြစ်ပါစေနဲ့ဆိုပြီးတော့ဗောလေမာကရုဏာထားပြီးတော့ဒေသနာညာနဲ့ဟောတာအခုလက်တွေ့အားထုတ်နေရတာဒါကိုကိုရွေးနဲ့ရှင်ကြည့်ဗော အဲ့ဒါလို့ဖရာကုံတော်ကိုလည်းပဲပွားပါတဲ့ဆင်ញင်ပါလေဆင်ញင်ပြီးတော့ကအော်ဟုတ်ပါလားဆိုနှစ်တရားဝင်နေပြလာတာဖရာကုံတော်အာရုံပြည့်တယ်ဆိုလို့ရှိရင်မိမိတို့အားထုတ်ရတဲ့တရားရဲ့အားထုတ်တဲ့လောက်ညီတက်မှုရှိတယ်ဆိုတော့တရားရဲ့ဂုံလည်းပဲကိုသိတဲ့လောက်နားလည်လာပြီကိုအားထုတ်တဲ့ထိုက်တန်တဲ့ရာဂဒေါသမောဟငြိမ့်တာတွေ့ရတော့အော်မြတ်စွာဘုရားဆုဆုံးမတဲ့အတိုင်းကျင့်သုံးလို့ ကိလေသာတစ်စိတ်တစ်ပိုင်းငြိမ့်သူတော်တော်ငြိမ့်သူတော်တော်ကြီးငြိမ့်သူနဲ့လုံးဝငြိမ့်သူရှိတယ်ဆိုတာပေါ့လေကိုယ်တွေ့နဲ့နားလည်သွားပြီဒီနည်းနဲ့ပဲဘုရားတရားသံဃာယန္နာသုံးဝိုင်းအကုန်ကျေးဇူးတွေကိုတိတမြတရားလေးနဲ့နှိုင်းရှင်ပြီးတော့ဆင်ញနှလုံးသွင်းလိုက်လို့ရှိရင်နှစ်သိအားရမှုတွေပီတိတွေဖြစ်လာတတ်တယ်အဲ့လိုနီးနဲ့ပေါမုဇ္ဇနှိုးပါတဲ့ ဘာဝနာတတိဖြစ်အောင်ပေါ့လေနှုတ်ပါဆင်ခြင်ပါလို့ဆိုထားပါတယ်ဝိပဿနာအလုပ်ရဲ့အကျိုးကျေးဇူးရှိပုံလည်းပဲဆင်ခြင်ရပါတယ်ဆင်ခြင်ဘုံကတော့အထုတ်လို့နာယုတ်ပိုင်းခြားသိရင်ပဲပုဂ္ဂိုလ်တ attva အစွဲကျွတ်သွားပုံကြောင်းကျိုးစက်ဖြစ်စဉ်သိရင်ပဲအကြောင်းပဲဖြစ်တာမဟုတ်ဆိုတာပေါ့လေအကြောင်းနဲ့ဖြစ်တာပဲ ဆံရအကြောင်းကြောင့်ဆံရအကျိုးလေးတွေဖြစ်ပုံရှူရင်းကနားလည်သွားလို့ရှိရင်မဆိုင်တဲ့အကြောင်းကမဆိုင်တဲ့အကျိုးကိုဝင်မဖြစ်စေနိုင်ဘူးဆိုတာပေါ့လေဝိသမဟိတုကဒိဋ္ဌိပေါ့လေပြမတရားကဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးဆိုတာဟုတ်တိုင်းမှဆိုတာနားလည်သွားတယ်မမြဲပုံသိလို့ရှိရင်မြဲတယ်ဆိုတဲ့အစွဲကျုပ်ပြီးတော့မာနတွေကင်းတယ်ဆင်းရဲပုံသိလို့ရှိရင် ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲတွေယူပြီးတော့ตายာတတ်မဲ့တဲ့တဏှာတွေကင်းတယ်အဲ့ဒါလိုမမြဲတဲ့ယုံနာတရားဆင်းရဲတဲ့ယုံနာတရားကောင်းကောင်းသိတော့မြဲနေတဲ့ကောင်းစားချမ်းသာတဲ့အတ္တမရှိဆိုတာကိုလေရှင်းသိသွားတာပဲဒီနည်းနဲ့ပဲအစဉ်စဉ်ဆင်းဆင်းသိပြီးတော့သင်္ကာရိပ္ပခဏ်ညာမိုင်းလုံးမြာရောက်သွားပြီဆိုရင် ဓဝါ6ပါးကကြုံရတဲ့အာယုန်တွေနဲ့ဆက်ပြီးတော့ဝင်တာစရာတတ်မဲ့စရာတွေ့နေလည်းပဲဝင်တာတတ်မဲ့မှုမရှိဝင်နေစရာစိတ်ပြည့်စရာစိတ်ဆိုးစရာအာယုန်တွေတွေ့လည်းပဲဝင်နေစိတ်ဆိုးမှုမရှိဆွေးမြဲစွာရှုသိပြီးတော့ပြည့်မြတဲ့သဘောလေးတွေဖြစ်နေတာဒီခါမျိုးမှာဆိုလို့ရှိရင်ယဟန္တာနဲ့တော့မှမချဘူးဆိုတာပေါ့လေဒီမှာဝိပဿနာရဲ့အကျိုးတွေဖြစ်လာတယ်ဒီကမှတစ်ဆင့်ဆက်ပြီးတော့ အရိယမညာပူညာဖြစ်တဲ့အထိဝိပဿနာအထုံမှုရဲ့အကျိုး အလွန်ရှိတယ်ဆိုတာလည်းပဲအဲဒီလိုဆင်ញင်ပြီးတော့နှစ်သိအာရမှုပါမဇာကိုနှုတ်ပေးရပါတယ်တွေ့အထုပ်ဒီမှာစပြီးတော့မိမိတီလာရဲ့အထူးစင်ကြယ်ပုံကိုလည်းပဲဆင်ញင်ပြီးတော့နှစ်သိအာရမှုပီတိကို နှုတ်ပေးရပါတယ်နှုတ်ပုံကတော့မိမိဟာဒီလတွေစောက်တီဆောင်ထိထားတဲ့အချိန်ကစပြီးတော့မညှိုးရမကြိုးရအောင်လို့ထိမ့်သိမ့်စောက်ရှောက်လုံးနေတဲ့အတွက်ကိုရောနှုတ်ကိုစင်ကြဲနေတယ်စင်ကြဲတန်ရှင်းပြီးတော့ယဉ်ကျေးနေတယ်နှိညာနေတယ်နှစ်သက်ဖွယ်ရလေးဖြစ်တယ်ဆိုတာပေါ့လေတိတ်ကျင်တတ်စရာကောင်းပါလားဆိုတာပေါ့လေ ဒီလက်စင်ကြဲတဲ့အတွက်မိမိဘဝရဲ့ကိုနှုတ်နှမျိုးပေါ်ဒီစင်ကြဲတန်ရှင်းရင်ကျေးနုညနှိမ့်တဲ့ဘွယ်ဖြစ်ပုံလေးတွေအောင်ပြရလို့ရှိရင်တိတ်ကိုအားရတာနှိမ့်သိမ့်တာတော့အဲ့ဒါပီတိလေးဘောင်ဝိဇ္ဇာလေးတွေဖြစ်လာတာပေါ့ဒီလက်ပြက်နေမယ်ဆိုလို့ရှိရင်ကိုမှုနှုတ်မှုကမစင်ကြဲမတန်ရှင်းဖြစ်နေမယ်ဆိုကိုယ့်ကိုအောင်ပြတဲ့အခါနည်းနည်းမှမကြည့်နိုင်ဘူးအဲ အဲစင်ကြယ်တန်ရှင်းဖို့စင်ကြယ်ရပြီဆိုလို့ရှိရင်ကျင်နာလို့ဝင်တာလို့ပြောလို့ရှင်လို့အဲ့ဒါဖြစ်လာတာအဲ့လိုမိမိတီလာရဲ့အထူးစင်ကြယ်ပုံကိုလည်းပဲစင်ကြယ်ပြီးတော့ပါမောဇနှိုးပေးပါတဲ့လို့ဆိုပါတယ်အဲ့ဒါလိုတီလာခြေတည်ပြီးတော့ချိန်သားကြိုက်စိတ်အားဆိုင်ပြီးတော့ဆွေးမဲစွာရှုလို့ရှုရရှုရအောင်လေးမှာစိတ်ကလေးစိုက်ကြတိုင်း သဘောမှလေးတွေတီးသွားပြီဆိုလို့ရှိရင်တတုပ်လောက်တစ်ချိန်ကြာလောက်တိလိုက်တဲ့ဥပဒနာစိတ်ရဲ့အညီကြီးတွေကင်းမုံတန့်ရှင်းမုံမြင့်မြတ်ပုံပေါ့လေအဲ့ဒါလေးတွေဆင်ရပါတယ်တော့အခုတဖာအားဆိုင်ပြီးတော့ရှုတော့ရှုွက်အာယုံမှာစိတ်ကလေးတွေစိုက်ကြသွားတယ်ရှုမှတ်တဲ့စိတ်ကလေးတစ်ခဏစိုက်ကြသွားတယ်ကိလေသာလက်မခံဘူး ပယ်လှန်တယ်စင်ကြယ်သွားတာစိတ်ဆွမ်းအားဝိရိယလေးထုတ်လိုက်တာနဲ့ပဲအထုတ်လိုက်တာနဲ့ပဲတော့ကိရိတာလည်းခံပယ်လှန်တာကင့်သွားတယ်စင်ကြယ်သွားတယ်ညစ်မြတ်သွားတယ်ဟုတ်ဒါတပွဲတို့အရိယာခေါ်တာအရိယာဆိုတာပရိစုဒ္ဒခေါ်ပါတယ်အဖက်ဖက်စင်ကြယ်တာပရိစုဒ္ဒအဲဥတ္တမမြင့်မြတ်တာစင်ကြယ်မြင့်မြတ်သွားတာပဲ ဒါဥပဒနာစိတ်ဒီချိန်ကြပဲရှိသေးတယ်။ဒီမဲ့တဲ့စိတ်ဒီချိန်ကြပဲရှိသေးတာ။ဆွေးမြဲစွာ ရှုမိတော့အဲ့ဒီတတိက စိတ်စဉ်ကိလေသာမွေးရအောင်ဟန်တာလိုက်တယ်။ဟွန်း။အဲ့ဒီစိတ်စဉ်ကိလေသာမွေးမှုညီကြီးတွေကင်းလို့တန့်ရှင်းလို့မြင့်မြတ်လို့သိကောင်းတာ။ရှုရအောင်မှာစိတ်ကလေးစူးစိုက်ပြီးတော့ကြာသွားတဲ့အခိုက်ဘယ်မှမပြေဘူးမပြောင်းဘူး။ညီကြီးတွေကင်းလို့တန့်ရှင်းလို့မြင့်မြတ်လို့ဘယ်လိုကောင်းလဲ။ အာယုန်နဲ့မစိတ်နဲ့ချိန်သားကြိုက်ဖြစ်နေပြီဆိုရင်ကာမဂုဏ်အာယုန်လည်းမစင်စားဘူးသူများအဲဖြစ်စီခြင်းတဲ့သဘောလည်းမရှိဘူးညှင်းဆက်လို့တဲ့သဘောလည်းမရှိဘူးလွဲမှားတဲ့ရွယ်စုမှုတွေအကြံတွေกินပြီးတော့မှန်ကန်တဲ့ဖြောက်မှန်တဲ့ရွယ်စုမှုတွေဖြစ်နေတယ်သိကောင်းတာပဲသဘောမှန်လေးတွေသိလို့ရှိရင်ရှင်းလို့စိတ်ကလေးရတာမှာမပြတ်မသားမဟုတ်ဘူးဒီမှာအဲ့ဒီကကြလို့ရှိရင် အလုံးကိုစင်ကြယ်တာပဲဟွန်းဒီမှာဝိရိယတတိတမာတိခေါ်တဲ့အဲတမာတိဆိုင်ရာတရားတွေပါတယ်အမှန်တမ်းစိတ်နဲ့တဲ့ပြီးတော့သဘောမှန်နေလဲသိတယ်စိတ်ပိုပြီးတော့ရှင်းသွားတယ်မျိုးကိလေသာပြတ်သွားတယ်ဒါဥပဒနာစိတ်တစ်ချက်တစ်ချက်ရဲ့အညစ်အကြေးတွေကင်းပြီးတော့တန်ရှင်းမြင့်မြတ်ပုံလေးတွေဆင်ရင်လိုက်ပြီဆိုလို့ရှိရင်အိုးတိတ်ကိုအားရစရာကောင်းနော် သီလနဲ့ကိုမှုတို့ကိုစင်ကြဲတဲ့အပေါ်မှာအခုရှုမှတ်တိုင်းမှာပါနေတဲ့စိတ်စွမ်းအားတွေရဲ့စွမ်းရည်တွေကို တွေ့လိုက်လို့ရှိရင်ဆင်ញင်လိုက်လို့ရှိရင်တိတ်ကိုနှစ်သက်เสียကောင်းတာအဲ့ဒါလိုနီးနေလည်းပဲခုနနှစ်သိအာရမှုကိုနှုတ်ပေးပါတဲ့ဖြစ်ပွားစေပါတယ်လို့ဆိုပါတယ်အခုလိုဒီလောက်အကျိုးကျေးဇူးများပြီးတော့အထက်တန်းစားပုံကိုယ်တွေသာအထုတ်နိုင်တဲ့လက်တွေ့ဥပဒနာအလုံးမှာ မပျော်မူခြင်းဟာအရတိမိပါတယ်အဲ့ဒီမပျော်မွေဘူးဆိုလို့ရှိရင်တော့ပြင်းတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒီပြင်းမှုကစီတာပိတ်ဆို့ထားတဲ့အတွက်ဝိပဿနာအလုပ်ကိုအာမထုတ်နိုင်ကြတဲ့ပုဂ္ဂိုလ်တွေသာများပါတယ်အထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့မပြောပါတော့ပါဘူးမပြောပါတော့အောင်ကိုပဲအလွန်ပဲနေပါလှပါတယ် ဆင်းရဲဒုက္ခနဲ့ရင်ဆိုင်တွေ့ကြုံနေတာကိုပဲအပြစ်တင်ဝယ်ညှဉ်းညူဝယ်တော့မှမရှိတော့ပါဘူးဒါကြောင့်ဓမ္မပဒမှာမြတ်စွာဘုရားကဟောကြားတဲ့အချက်ကလေးပေါ့လေတာဝေကယူစရာလည်းအမှန်ကောင်းပါလေအန္ဒီပုတ္တအယံလောကောတဲ့လောကလူအပေါင်းလူအများစုပေါ့လေလူအများစုဟာတဲ့ တန်တရားဘေးကိုမျှော်မြင်တဲ့ဉာဏ်မျက်စိဝိပဿနာဉာဏ်မျက်စိကင်းတာမို့လို့ပဂရိမျက်စိမကန်းပေမဲ့လို့အကန့်လိုဖြစ်နေကြတယ်တဲ့မျက်ကန်းနေတယ်ဒီလိုမျက်စွာပြရင်းတည်တည်ပဲမိန်ကြတော်မူပါတယ်အဲ့ဒီအကန့်လောကကြီးတွေကညံမြင်ကန့်နေတဲ့လူများတွေက နည်းနည်းပါးပါးလေးလောက်သာပဲအခုလိုထက်တန်းဇာဥပဒနာအလုပ်ကို အထုတ်နိုင်ကြပါတယ်ဥပမာအဖြစ်ငမုတ်ဆိုးရဲ့ပိုက်ကုံအုပ်မိတဲ့ပိုက်တွင်းကပါလေလွတ်မြောက်တဲ့ငှက်ဟာနည်းနည်းပါးပါးလေးပဲပိုက်ထဲပိတ်မိနေတဲ့ငှက်ကသာများပါတယ်တဲ့ဒါလိုပါပဲမပြောပါတော့တဲ့ ပုဂ္ဂိုလ်များသာကောင်းရာသူတိနဲ့တကယ်ငြိမ်းချမ်းရေးနယ်ပယ်ပေါ့လေနိဗ္ဗာန်ချမ်းသာကိုရရှိနိုင်ကြပါတယ်ရရှိနိုင်တယ်လို့ဘုရားမြတ်စွာကမိန့်ကြားထားပါတယ်အဲ့ဒီတေသနာနဲ့တော့ကိုက်နေပါတယ်နော်အခုလိုအထုသူအနှဲငယ်တည်းမှာတောင်မှအချို့သောပုဂ္ဂိုလ်တို့မှာအချို့သောယောဂီတို့မှာပေါ့လေ အယူမကောင်းတဲ့ကာလညာထိုးသို့မရောက်နိုင်သေးတဲ့ကာလအဲ့လိုအချိန်ခါမျိုးမှာဒီလိုပြင်းမှုမျိုးဖြစ်ပေါ်လာတတ်ပါသေးတယ်အဲ့လိုပြင်းမှုပေါ်တဲ့အခါမှာအထုတ်မှုမှာတော့ပြုံမှုချင်းကင်းပြောက်ပြီးတော့ချုပ်တွေ့တွေ့ရရဖြစ်တတ်ပါတယ်နိုင်မလဲရှိတတ်ပါတယ်ကမ္မထန်ဌာနက အဲအထုတ်ထုတ်ပြီးတော့အလစ်ထွက်ပြေးတာလည်းရှိတယ်။အောင်ထုတ်နိုင်လို့ထွက်သွားတာလည်းရှိတယ်။ရိုးထွက်သွားတာလည်းရှိပါတယ်။အဲအဲ့ဒီလိုမထုတ်နိုင်ဘူးဆိုလို့ရှိရင်တော့ကိုဆင်းရဲမှမထွက်မြောက်နိုင်တော့ဘူးတဲ့။နေစုံတမက်တစ်ခုမှမရတော့ဘူးဆိုရင် အပယ်ဆင်းရဲအပါဝင်ကိုဆင်းရဲထွက်မြောက်နိုင်တော့ဘူး။ဒါကြောင့်ဥပဒနာလုံးမှာမပြုံမွေခြင်းနေရနာဝရဏခေါ်တာပဲ။ အဲ့ဒီပြင်းမှုဖြစ်ပေါ်လာလို့ရှိရင်ပြောခဲ့တဲ့အတိုင်းပေါ့လေယတနာသုံးပါးရဲ့ဂုဏ်ကျေးဇူးတွေကိုအာရုံပြုပြီးတော့ပမုဇ္ဇနှုတ်ပေးဖို့ဖြောပြေးပေးဖို့ပေါ့လေဒီမှာပြောအောင်ပြုလုပ်ပေးဖို့ပြီးတော့ဥပဒနာရဲ့အကျိုးတွေကိုဆင်ခြင်ပြီးတော့ကိုယ့်ကိုယ်ကိုဖြောပြေးပေးဖို့ပြောအောင်လုပ်ပေးဖို့အတုတိကစပြီးတော့မိမိတီလာအထုဆင်ခြင်ပုံကိုဆင်ခြင်ပြီးတော့လည်းပဲ ဖြောဖြေပေးဖို့အဲတော့တမတ်တမအတွင်းမှာအဲအကျမ်းအလာနုကိလေသာတွေကင်းဝေးစင်ကြယ်ပြီးတော့မြင့်မြတ်ပုံလေးတွေကိုလည်းပဲဆင်ញင်ပြီးတော့ဘောလေးတွေမှာအဲဖြောဖြေပေးမှုအထူးသဖြင့်ကြောက်ဖွေရတဝေကတရားတွေဘောလေးဆင်ញင်ပြီးတော့လည်းပဲဖြောက်ဖြစ်ပေးဖို့ဘောလေးဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းအဲ့ဒါကိုရှုမှတ်ပြီးတော့အပြင်းတွေပေါ်လို့ရှိရင်လည်း အဲ့ဒါကိုရှုမှတ်ပြီးတော့လည်းပဲဖြောက်ဖြစ်ပေးပါတဲ့ဒီလိုဆိုပါတယ်ဥပဒနာအထုတ်သူ နေဘဘုံနဲ့ဆက်ပြီးတော့ဘုသူတဖြစ်လောကကြီးကစံထားအမှတ်သားပြုပုံလေးတွေပေါ့ဒီမှာဘုသူတဖြစ်ပြောပြစီဗုဒ္ဓစာပေထဲမှာ ပြထားတဲ့ဟာရှိတယ်ရုပ်ရည်ချောတာကိုစံထားတာ နာမည်ကြီးတဲ့စံထားတာခေါင်းကောင်းပါပါချွတ်ချွတ်ချန်ချန်ကျင့်နေရအောင်စံထားတာနဲ့ဓမ္မအမှန်ကိုစံထားတာပဲပုဂ္ဂိုလ်၄မျိုးရှိပါတယ်အဲဒီကရုပ်ရည်ချောတာကိုစံထားတာပုဂ္ဂိုလ်၃ယောက်မှာ၂ယောက်ရှိတယ်၂ယောက်ကအချောလာကိုစံထားတယ်နာမည်ကြီးတာပေါ့နာမည်ကြီးတာဗဏီနဲ့နာမည်ကြီးကြီးပေါ့လေ အဲနာမည်ကြီးသူစံထားတာ9ယောက်မှ3ယောက်ပဲရှိတယ်9ယောက်ထဲက3ယောက်ကနာမည်ကြီးမှုစံထားတယ်အခုဒီလောကကြီးလည်းဒီတိုင်းမှာပဲနာမည်ကြီးပြီဆိုရင်တည်လိုက်ကြတယ်လူတွေဟုတ်တာမဟုတ်တာဒါပေါ့လေတရားနဲ့နာမည်ကြီးတာရှိတယ်တိပင်းအကြောင်းအရာတွေနဲ့နာမည်ကြီးတယ်အမျိုးမျိုးပါပဲတမပြီးတော့ခေါင်းကောင်းပါပါချိုးကြံကျင့်တဲ့အကျင့်စံထားတာ10ယောက်မှာ9ယောက်ခေါင်းပါတဲ့အကျင့်ကိုစံထားတယ် လူစင်တန်ကိုမြင့်တင်ပေးတဲ့ဓမ္မအမှန်ကိုစံထားသူကတော့တသိမ့်မှာတယောက်ပဲရှိတယ်တဲ့လို့ဆိုပါတယ်ဓမ္မအဲ့ဒါနဲ့တွေ့ကြည့်ပေါ့ဘုရားလက်ထက်တော်ကာလဘုရားစာပြုမှာပြတဲ့အတိုင်းတသိမ့်မှာတယောက်ဆိုတော့အခုကမ္ဘာလူအီးနဲ့တွေ့မယ်ဆိုရင်တသိမ့်တယောက်တော့မှရှိခြင်းမရှိမှာပါဓမ္မအမှန်တော့နေပါပါတယ်ဒါဟုတ်လို့လောကကြီးဟာလူလူပေါင်းဟာ တန်တရားဘေးကိုမြင်တဲ့ဉာဏ်ဥပဒနာဉာဏ်မျက်စိမရှိပဲနဲ့ပဂတိမျက်စိရှိပြီပဲလို့အကန့်တက်တဲ့ပဲဆိုတာပေါ့လေအကန့်ပဲဆိုတာอืมအဲ့ဒီပုဂ္ဂိုလ်တွေကဥပဒနာရှုသူကနည်းနည်းပါးပါးလေးလောက်ပဲဆိုတာသိမှန်တယ်မှာခုနစာနဲ့ချိန်ထိုးကြည့်ပါလေကပတ်လူကြီးနဲ့တွေ့မယ်ဆိုရင်တသိမ့်မှာတယောက်တောင်ရှိချင်မှရှိမှာပါ ဒီ United State အကုန်လုံးနဲ့အခုလက်ရှိအထောက်နေတဲ့ဟာနဲ့တွက်လို့ရှိရင်လည်းပဲတသိန်းတယောက်ရှိရှိမှရှိမှာပါအခုဆန်ဟိုဇေးကလူဦးရေနဲ့တွက်လို့ရှိရင်တော့တသိန်းတယောက်ရှိမှရှိမှာဒီမှာလာအထောက်နေတဲ့ပုဂ္ဂိုလ်တွေအထောက်နေတဲ့ပုဂ္ဂိုလ်တွေတရားနာတဲ့ပုဂ္ဂိုလ်တရားလေးထားတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒါတွက်ကြည့်ပေါ့ဒီမှာပုရလက်ထက်တော်ကာလကဓမ္မအလေးထားသူတသိန်းတယောက်ဆိုတာတရှိအခြေအနေရှိပြီးတော့ခံမှန်းကြဖို့ပါပဲဒီနေ့ဒါလောက်ပဲတော့ကြအောင်စို့